ကျွန်တော်တို့တွေ့ကြုံစုံစည်းခဲ့ပြီးတော့လာမယ့်ရာမတော်မှာအလရှင်နဲ့ချမှတ်ပြထားတဲ့ဥပဒေကလာနေကျက်တွေနဲ့အညီကျွန်တော်တို့အကောင့်တွေပေါ်ဆောင်ရွက်ခဲ့တဲ့အတွက်အဲ့ဒီအခွင့်အရေးတွေကိုရရှိခဲ့တဲ့အတွက်အလရှင်မြတ်ကိုကျွန်တော်မျိုးတို့အထူးကျေးဇူးတင်ရှိပါတယ်။ယနေ့ Eid al-Fitr ဆလာနဲ့ခွတ်ပါကိုတင်ပြခွင့်ရရှိတဲ့အတွက် 56လဆူတောင်းပြီးအစ္စလာမ်ဝန်ကြောင်းတော်ရှိတာဝန်ရှိအုပ်ချုပ်ရေးအဖွဲ့ဝင်များနှင့်တကွယနေ့ကြောင်းရောက်လာတဲ့လူတော်ချင်းအမျိုးသားအမျိုးသမီးများအားလုံးကိုလည်းအထူးကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်အရှင်မြတ်ရဲ့အခါတော်မှာကောင်းကြီးမင်္ဂလာအဖျားပြားတက်ရောက်စေရလဲဆန္ဒပြု အစ္စလာမ်သာသနာဝင်မွတ်စလင်များအမျိုးသားအမျိုးသမီးများအနေနဲ့မိမိတို့ဤဘဝတက်တန်းတစ်လျှောက်လုံးမှာကျမ်းမာရေးပညာရေးလူမှုရေးစီးပွားရေးအစ္စလာမ်ဘာသာရေးဆိုင်ရာကြည့်သုံးမှုကိစ္စအားလုံးမှာလူတိုင်း ဆန္ဒရှိတာကအဲ့ဒီစနစ်တွေကိုအကောင့်ထဲပေါ်တဲ့စီမှာဖြောင်းမှမှန်ကန်တိကျတဲ့လမ်းစဉ်အပေါ်မှာရပ်တည်နိုင်ဖို့ဆန္ဒရှိလူမှုရေးဖြစ်ဖြစ်စီးပွားရေးဖြစ်ဖြစ်ပညာရေးဖြစ်ဖြစ်ကျန်းမာရေးမှာဖြစ်ဖြစ်အမှန်တရားကိုသာရင်ကျွန်တော်တို့ကလိုလားတယ်ပြီးလို့ရှိအဲ့ဒီအမှန်ကြီးဖြောင်းမှတ်တဲ့လမ်းစဉ်နဲ့ဖြစ်ရအဲ့ဒါကြောင့် အပေါင်းရှင်မြတ်ကလူသားသူတရားလုံးကိုအထူးသဖြင့်ကုရ်အာန်ကျမ်းမြတ်ကိုအလ္လာဟ်ဥပဒေကိုလက်ခံသူများကိုယခုလိုအမိတ်တစ်ခုပေးထားအဲ့ဒီအမိတ်ကိုကျွန်တော်တို့အကောင်ကျယ်ပေါ်တဲ့အနေနဲ့အလ္လာဟ်ရှင်မြတ်ထံမှာဆန္ဒပြုတယ်အများနားလည်အောင်ပြောတော့အလ္လာဟ်ထံမှာတောင်းဆိုဘယ်လိုတောင်းဆိုလဲဆိုတော့ ဘလောက်တိအောင်တောင်းဆိုလဲဆိုရင်ဆောလာ၅ကြိမ်တိဆောက်တဲ့အမျိုးသားအမျိုးသမီးတယောက်အနေနဲ့ဆိုရင်တနေ့ကို20နဲ့9ကြိမ်အနည်းဆုံးတောင်းတယ်ကျန်တဲ့အချိန်တွေမှာလည်းတောင်းတယ်ဆန္ဒအဲ့ဒါပါလေဆိုရင်ကျမ်းမြတ်ကုရ်အာန်ကိုဖွင့်လိုက်ပါပထမဆုံးတွေ့တဲ့အခန်းကဏ္ဍ1 အာယတ်တော်6ဆူရာနံပါတ်1အာယတ်တော်6အပိုင်း6မှာကျွန်တော်တို့အလကာဆန္ဒပြုတယ်တောင်းဆိုအေဒီနာဆွေရောဒ်မုစတကီမ်ကျွန်တော်မျိုးတို့ရဲ့တက်သားတစ်လျှောက်လို့ဘဝတည်ဆောက်ရတဲ့အခါမှာမုစတကီမ် လာရှင်မြပြတဲ့လာစေကိုကျွန်တော်မျိုးတို့ကညွန်ပြတော်မူပါကျွန်တော်မျိုးတို့ကိုအလာရှင်မြပြထားတဲ့လာစေပေါ်မှာဖြောင့်မတ်မှန်ကန်စွာရှောင်လန်းနိုင်တဲ့စွမ်းအားကိုချီးမြှင့်ပါလို့တောင်းတယ်အဲ့ဒါတော့တောင်းပြီးတော့တောင်းကြည့်မလားဒီလိုတောင်းရုံလိုက်နဲ့ရမှာလား မရဘူးခင်ဗျအဲ့ဒီမိမိတောင်းတဲ့စုတော်ဟာမိမိပြုတဲ့ဆန္ဒကိုဘယ်လိုအကောင့်တွေပေါ်ရမလဲဆိုတာကိုကျွန်တော်တို့လေ့လာဖို့ကျမ်းမာရေးချိုးတဲ့လို့စေတောင်းရှိတဲ့စေပညာရှင်သာကွာပြတိုင်ပညာရှင်ပညာရှင်ညွှန်ကြားတဲ့အစားအသောက်ဆေးဝါးကိုလက်တွေ့စားဖို့လိုတယ် ဆေးပညာရှင်ညွှန်ကြားတဲ့ဆေးကိုတောင်းရင်ကောင်းမယ်ယုံကြည်နေတယ်လို့လက်တွေ့မတောက်ဘူးဆိုရင်သူ့ယောဂကောင်းဖို့အကြောင်းရှိမှာအလားရှင်မြတ်ရဲ့သံတော်ပေါင်းမှာယခုလိုဖြောင့်မမှန်ကန်တဲ့လမ်းစဉ်ကိုညွှန်ပြတော်မူပါကျွန်တော်မျိုးတို့တက်တာမလျှောက်ဘူး။အိုးကဲမဲ့ဒါလူသားအလုံးလိုလားတဲ့အဓိကယူရတဲ့။ဟုတ် အဲ့တော့ကျွန်တော်အနေနဲ့ကလူကြီးမင်းများကိုကီဝဘာဤရဲ့မေတ္တာလက်ဆောင်ကုရ်အာန်မှာပါတဲ့အာယတ်တော်တွေလူကြီးမင်းများအားလုံးကိုဤလက်ဆောင်ဖြစ်ကျွန်တော်ပေးမယ်ဤတဲ့ထုံများမှုဘာကြောင့်လဲထုံများမှုတွေကကျွန်တော်သိထားပြီထုံများလို့လာတာပေါ့ဟုတ်ပြီအဲ့ဒီဤတဲ့လက်ဆောင်ဖြစ်ကျွန်တော်ပေးပါအဲ့ဒီလို ဖြောင့်မမှန်ကန်တဲ့လမ်းစဉ်ဟာဘယ်ဟာလဲဘယ်လိုအကောင့်ထဲပေါ်ဆောင်ရွက်ရမလဲဆိုတာကုရ်အာန်ကျမ်းမြတ်မှာပြဋ္ဌာန်းခဲ့တဲ့အတိုင်းကျွန်တော်တတ်မှတ်တဲ့အချိန်တွေမှာပြပြပထမဆုံးကျွန်တော်တို့လေ့လာဆူရာနမ7အာယတ်တော်56မှာတမန်တော်ကပြောကြားခဲ့ إن ربي على صراط مستقيم إن ربي على صراط مستقيم เอกามาကျွန်ုပ်ကိုပြုစုပြောထောင်တော်လာညွန်တော်အရှင်မြတ်ကိုယ်တိုင်ဘာလာဆရာတ်မုစတကီတိကျမှန်ကန်ဖြောင်းမှတဲ့လမ်းဒီပေါ်မှာရှိတယ်။ဘာလို့လဲအလ္လာဟ်ကိုယ်တိုင်ရှိတယ် အလာရှင်ကကိုယ်တိုင်တိကျမှန်ကန်တဲ့ဖြောင့်မတ်တဲ့လမ်းတွေပေါ်ရှိတယ်အလာလွတ်တဲ့ရဆူတွေကလည်းတိကျမှန်ကန်တဲ့လမ်းတွေပေါ်မှာပဲရှိရဟုတ်ဆူရနမ36အာယတ်တော်3နဲ့4ကျွန်တော်တို့သိတဲ့ဆူရတုယာစီဒါကဒီမှာ အင်မတန်အဖို့တော့ချိုးသွားသွားပြည့်စူရာယာစေရဲ့ပြန်ဆုံချက်နဲ့ရှင်းနေချက်ကိုကျွန်တော်တို့900လုံးအားပြီးတော့ဝိုင်းမှန်ကြောင်းလို့ပြောနေပြောတယ်အဲ့တော့စူရာယာစေအာယတ်တော်36စူရာ36အာယတ်တော်34မှာဘာပြောလဲတမန်တော်ကိုပြောတယ်တမန်တော်ကအစ္စလာမ်ကိုဖြန့်ချီတဲ့အခါကုရ်အာန်ကိုဖြန့်ချီတဲ့အခါမှာအခက်အခဲတွေဘယ်လောက်တွေ့တယ်လူကြီးမင်းများသိကျွန်တော်သိတာတော့နည်းနေတယ် အလရှင်ကအားပေးတယ်အင်နကလမင်နယ်မူဆလီဧကအမအတိဟာအလရှင်နဲ့စေလွတ်တဲ့ရဆုတမန်တော်များအနဲ့အတိနဲ့အပေါင်းဖြစ်အလာဆီရောတ်မုစတကီမ်အတိတမန်တော်ဒီဖြောင်းမှမှန်ကန်တည်ကြည်တဲ့လမ်းကြောင်းပေါ်မှာရှိတယ်လမ်းစဉ်ပေါ်မှာရှိတယ် တမန်တော်လည်းရှိတယ်အဲ့ဒီတမန်တော်ကအဲ့ဒီစရာတင်မတ်တကင်ကဘာကြောင့်ရှိရဘာကြောင့်ရှိရအကြောင်းရှိကျွန်တော်တို့ပါဝင်လူသားချင်းတရားမိမိတက်တော့မှဖြောင်းမှမှန်ကန်တဲ့လမ်းစဉ်ပေါ်မှာရက်တည်ဖို့လူတိုင်းလူတိုင်းဆန္ဒရှိတမန်တော်လည်းနေထိုင်တဲ့ဖြောင်းမှမှန်ကန်တဲ့လမ်းစဉ်ကိုအလိုလျောက်ရောက်သွားခြင်းမဟုတ်ဘူးစူရနာမ43 အာရဏမ53မှားလာလွယ်အောင်လေအလာကလည်းဒီနည်းဆိုတာမွတ်စလင်တွေကဘာလူကဘာသားတွေလွယ်အောင်လုပ်တယ်စူရာနာမ53အဲ့တော့53မှာလေ့ရ Fastaqim Fastaqim Fastaqim ပြောပြီးအသိအသေးချာအဲ့ဒီပုံမှာထုတ်ကြတယ် Uhiya ilai အသင်ထားကိုဝဟီဘယ်လိုပို့ချခြင်းခံရလဲအဲ့ဒီဝဟီအပေါ်မှာအသင်ဒီသစိုက်တမတဲ့လက်ကင်ပြုပြီးရပ်ပြီပါအဲ့ဒါလို့ဆိုရင်အင်နကာအာလာဆွေရောပင်မုစတကီငါပြတာနဲ့ဝဟီလိုင်းယုံပေါ်မှာအသင်ဒီဖန်တမ်စစ်ဖန်တမ်စစ် မာဦးခိရလိုက်အတင်ထံကိုအရှင်မြတ်ပို့ချပေးတဲ့ဝဟီကိုအတင် first time စီသေရီချာချာချုပ်ကန်လက်ဆွဲအကောင့်တွေပေါ်မဲ့ဆိုရင်အင်နကအလာဆွေရောဒီမုစတကီအတင်ဒီခမမကနလာစီဒါကတေးရအဲ့တော့ဝဟီကိုအလာရဲ့ဝဟီလမ်းရဲ့ကိုလက်ဆုံးလက်ကင်ပြုပြီးတော့ ကြကြနာနာလက်ခံထားရုံနဲ့ဆရာမြတ်မုစတကီရမှာမဟုတ်ဘုရားကဖြစ်ရှင်ဘုရားနဲ့ပြထားတဲ့ဥပဒေတွေကိုဘုရားကမရှင်းဘူးညီဒီပုဂ္ဂိုလ်ကဝင်ရောက်ရှင်းနေခွင့်မရှိဘူးရှင်းလင်းလာရှင်းလင်းပေါ့အမှန်တရားလည်းမလို့တော့အဲ့ဒီလိုအလိုက်ရဲ့ဝဟီကိုလက်ကင်ပြုပြီးတော့ကြာကြာနာနာချုပ်ကင်ပြီးတော့အကောင့်တွေဖော်မဲ့ဆိုရင်အင်နာကာလာဆရာ ဖြောင်းမှမှန်တယ်ဒါတွေမှရှိတယ်အဲ့ဒီအရာကိုအဲ့ဒီဝဟီကိုတမန်တော်ကဘယ်လိုလက်ခံတယ်ဆိုတာကိုကုရ်အာန်ဆူရာနံပါတ်9အာယတ်တော်203မှာယခုလိုပြပြတယ် قل إنما أتبع ما يوحى إلي قل إنما أتبع ما يوحى إلي ။ဒါမှတော့မိလူတွေကိုကျင့်ကြတယ်။ကျင့်ကြတယ်။ဘယ်လိုကျင့်ကြမလဲ။အင်နာမမာဒီဟာတိတိကျကျပြောဒါပဲတော့အတ္တမေမာယူဟာအိလိုက်ယာမာကိုတော်ရဲ့အပေါ်ကိုချပေးခြင်းခံရတဲ့ဝဟီအပေါ်မှာအတ္တမေကျွန်တော်ဖဝါချီခတ်အသေးအချာ လိုက်နာကြည့်သုံးမှုဖြစ်ပြီเนาะအဲ့တော့အဲ့ဒီလိုဖြစ်တဲ့ဒီမှာမာယူဟာအလိုက်ရကျွန်တော်ထောင်ဝိချပြီးတော့ဘုသူချပြီးတယ်အဲ့ဒါဘယ်လိုဝိကြီးကပေါ်နေတာဒါကျွန်တော်တေချာပြောတာအဲ့ဒီဝိကြီးကဘယ်လာမလဲမေရောဘီကျွန်တော်ကိုပြုစုပြောထောင်လမ်းကိုထိန်းတဲ့အလားရှင်မြတ်ထောင် ကိုပြောတာအလ္လာဟ်ကမလာတဲ့ဝါဟီမပတ်တဲ့ပါရေးကြကုရ်အာန်ဆူရာခုနှစ်အာယတ်တော်100နဲ့ဆုံးအဲ့တော့ကောင်းပြီဒါကတော့အလ္လာဟ်ပြီးအလ္လာဟ်ရဲ့တမန်တော်နဲ့တက်ဆိုင်အလ္လာဟ်ရဲ့တမန်တော်အလ္လာဟ်တမန်တော်ကတော့နော်အလ္လာဟ်ရဲ့ဝါဟီကိုလိုက်နာတဲ့အပေါ်မှာတမန်တော်လည်းအလ္လာဟ်ဆရာဒီမုစတကီပေါ်မှာရောက်သွားတယ်ကျွန်တော်တို့ ကျွန်တော်တို့လူတွေရောကျွန်တော်အစ္စလာမ်ဘာသာရေးအမျိုးသားအမျိုးသမီးတွေရောဆရာလမတ်တကီကိုရောက်ချင်တယ်ဘယ်လိုရောက်ရမလဲလူကြီးမင်းများကုရ်အာန်ကျမ်းမြတ်ကပြဋ္ဌာန်းခဲ့ပြီဖြစ်ဘယ်လိုရောက်ရမလဲဆရာလမတ်တကီကိုရောက်ချင်ဘာလုပ်ရမလဲကုရ်အာန်ကပြောတယ်အလ္လာဟ်ရှင်ကကြကြားတယ်အဲ့ဒါကဆူရာနာဘာ30နဲ့ ဆူရာနာမ19အာယတ်တော်36ဆူရာ19အာယတ်တော်36မှာလူသားလူတရားလုံးဆရာတဲ့မုစတကင်ကိုရောက်ချင်ဘာလို့ရမလဲအလကညွှန်ပြတယ်ဝအင်းနောမော إن الله ربي وربكم إيكا أما الله شمياتي ربي جنوبو ြည်သူပြောတော်ချီးမြှင့်ပေးကထိမ့်သိမ့်လမ်းညွှန်တဲ့အရှင်ဖြစ်တယ်လို့ဝါရပုဂ္ဂိုလ်အသိတို့လူသားသူတရားလုံးကိုလည်းပဲပြည်သူပြောတော်ချီးမြှင့်ပေးကထိမ့်သိမ့်လမ်းညွှန်တော်မူတော်ရှင်ဖြစ်တယ်ဆိုလိုတာကကျွန်တော်ပြည်သူပြောတော်ကအရှင်နဲ့ အတင်တော့ကိုပြည်သူပြုတော်တော်အရှင်ကြီးသစုကြီးတော့အလာဖြစ်တယ်အဲ့တော့ဥပဒေပြတာဖာအဘူဒူဒါကြရတဲ့ဖတ်စကားလုံးအားလုံးဖတ်လို့ဆိုဖာဘူဒူ ကိုကြည်ညိုစွာထမ်းဆောင်တာဒါဒီပါတိကလာလာနော်အောဘုဒအောဘုဒအောဘုဒဘာသာပါဒုပြကလို့ဖာဘုဒဟုတ်လို့တော့တဲ့အရှိတဆုတီးပြအစ္စလာမ်ဘာသာရေးဆိုင်ရာကြည်သုံးမှုတွေစလည်းဆုံးအရှင်မြတ်သစုတိပြခါနဲ့ဥပဒေတမှာပဲဖြစ်ရအဲ့ဒီပုံမှာပဲဒီပါတဲ့လောက် အီဘာဒတ်ဆိုတာကကျွန်တော်ပြောပြအီဘာဒတ်ဆိုတာအလ္လာဟ်ချမှတ်တဲ့ဥပဒေလမ်းကိုရအတန်းလုံဆိုတာတွေကိုလုံတယ်ရှောင်ရမှာဆိုတာတွေရှောင်မယ်စီပွားရေးငွေပညာကြောင့်အကုန်နဲ့ပတ်သက်တယ်အဲ့ဒီကိစ္စနဲ့အလာပြဥပဒေနဲ့အညီလုပ်ပြီးတာဝန်ကျေပြီးတော့ထမ်းဆောင်ပြီးဆိုသူဒီအလာဝန်ဒီဘာတက်လုပ်တာအဲ့ဒါအလာပြောတယ်ဝိုင်းနာရပီဝရဘုကော ပါဘူးလို့ကျွန်ုပ်တို့နဲ့ကျွန်ုပ်နဲ့အတင်တို့ကိုပြည်စုပြုလုပ်တာအလားရှင်မြတ်ရဲ့ပြထားတဲ့ဥပဒေကကျမ်းဂန်ကုရ်အာန်နဲ့လမ်းညွှန်တဲ့အပေါ်မှာအတင်တို့အသေးချာတာဝန်ကျေလို့တော့ထပ်ဆောင်ရဒီဘက်ကမှတ်ချက်ရတယ်ဟာသာ definition ဖွင့်တယ်လူတွေလည်းဖွင့်တော့လူတွေဖွင့်လာတော့ကျွန်တော်ဘာမှမအလားကိုလည်းဖွင့်အတင်းတို့ပြည်သူပြည်တော်ကအရှင်နဲ့ကျွန်တော်ကိုပြည်သူပြည်တော်ကအရှင်ရဲ့ကြားတာလည်းဥပဒေကနားညွှန်ချက်ဘုရားပေါ်မှာတာဝန်ကျေပြည်တော်ထားဆောင်မယ်ဆိုရင်ဟာတာဆွေတော်သူမုစတကီအဲ့ဒီဟာကဆွေတော်သူမုစတကီဖြောက်မှမာကန်တဲ့လမ်းစဉ် ဆိုတော့လေမုစတကီလို့တဲ့ကုရ်အာန်ကျမ်းနဲ့အပြတ်ထားတဲ့ဥပဒေကလမ်းတွေတက်ကိုလေ့လာပြီးအဲ့ဒီတိုင်နေတာဘယ်ကိစ္စဖြစ်စီပွားရေးလူမှုရေးပညာရေးကျမ်းမာရေးလို့ဆိုဆက်ဆံရေးအကုန်လုံးကအဘာဒတ်ဖြစ်အောင်ကျွန်တော်တို့ခေါ်တဲ့စကားပါနော်ကောင်းပြီကျွန်တော်ဒီကိုရှုပ်အဲ့ဒီဆိုတော့တဲ့မုစတကီရဲ့စနစ်တွေတင်ပြ Sudan and Musakin ဆိုတော့ဘယ်အရာကိုပြောတာလဲအဲကျမ်းကိုပြောတာလဲအဲစာအုပ်ကိုပြောတာလဲအဲ့ဒါပဲကျွန်တော်တို့အတိအကျနော်ဟုတ် Surah number 6 ayat 153ရောက် ရှင်များရဲ့ငူပိုင်ချမှတ်တဲ့ဖြောက်မှမှန်ကန်တဲ့လမ်းစဉ်လို့ပြောတာဝါအနာဟာလာဆီရောတီမုစတကီမာဟာဒီဂျမ်းမြတ်ကုရ်အာန်မှာပါရှိတဲ့ဥပဒေသလမ်းညွှန်ချက်အမိန့်များဟာတဲ့ငါလာရှင်နာကိုယ်တိုင်ပြထမ်းတဲ့ဆီရောတီငါရဲ့လမ်းစဉ်ဖြစ်မုစတကီအဲဒီလမ်းစဉ် ဖြောင်းမှမှန်ကန်တဲ့လမ်းကိုညွှန်လိုက်တယ်လက်ခံဟုတ်ပါလက်ခံရမယ်အလကဆက်ပြီးတော့ဖတ်တမေအရူဒီနေ့ချေကြတလုံးကြီးပါတော့ဖတ်တမေအရူဟုတ်အဲ့ဒီငါရှင်ပြခါနဲ့ကျမ်းမြတ်ကုရ်အာန်တအောင်ဖဲကိုညီညွတ်လာတော့အာရီစာလေးလာတယ်သိတယ် အဲဒီကုရ်အာန်တာအုံးထဲမှာပြဌာန်းတဲ့ဥပဒေကလမ်းညွှန်ချက်ကိုဖတ်တယ်လို့အသင်တို့ဖဝါချေထအသိအချလိုက်လာကြည့်သုံးကြအဲ့ဒါဆိုတော့စီရောတဲ့အသိကြရဟုတ်ပြီလိုက်နာရတဲ့စနစ်ဒီအလားပြဥပဒေအလားကအကျိုးမဲ့ကြည့် ဒါမှဟိုကလိုတယ်ဒါလိုတယ်ပြောတဲ့လူရှိတယ်ဆက်ပြောလိုက်ဘာဒီဟာနိုင်လာရတယ်မနိုင်လာရမှာကဘာလဲဝလာတတ်တဘီဆုဘူဖာတဖရကဘီကွမ်အန်ဆဘီလ်အလာရှင်မြပြထမ်းတဲ့လာညွန်ချက်တွေကိုဆန့်ကျင်ပြီးတော့အတင်တို့အချင်းချင်း ကွဲလွယ်နေတဲ့စနစ်တွေကိုလာတက်တက်ပြီးဘယ်တော့မှမလိုက်ပါရအဲ့တော့အစ္စလာမ်ဘာသာဝင်မွတ်စလင်ပြောက်နေတဲ့အစ္စလာမ်ဘာသာရေးဆိုင်ရာကြည့်သုံးမှုအလုံးမှာအလားပြဥပဒေဟိုအဓိကခြေခံမယ်အဲ့ဒီအလားပြဥပဒေကုရ်အာန်နဲ့ဆန့်ကျင်တာတော့ ကုရ်အာန်ကိုဆန့်ကျင်လာတဲ့ဥပဒေမှန်တရားကိုအစ္စလာမ်ဘာသာရေးကျင့်သုံးမှုမှာမလိုက်ဘူးဒါလေးကောင်ဝါဆွာကွန်ဘီဒါအလကွန်တတ်တကူဒီကောင်ချုပ်ဒါလေးကောင်ဝါဆွာကွန်ဘီအဲ့ဒီငါပေါ်ပြတဲ့အဲ့ဒီဥပဒေတာဟာအတေနောဝါဆွာကွန် အတင်းတော့ဝါစီယပေးလိုက်ညွန်ကြားလိုက်ပြီပြခံခဲ့ပြီဖြစ်ပြီလာအလကွန်တတ်တကူအတင်းတော့တကောရှိကြစေရအလို့ငါတကွာကလူတိုင်းမှာရှိတဲ့ဟိုတကွာရှိနေမှာကိုမသိတော့အမတန်လူတိုင်းမှာတကွာ တက္ကဝပါတက္ကဝဖွင့်ဆိုရက်တွေကုရ်အာန်ကျမ်းမြတ်မှာမြောက်များသောအာယတ်ရှိဒါလေးတင်ပြဖို့ဟာလီဆွေယံဒီဆောက်တဲ့ရွေချက်ကဆူရာနဲ့အာယတ်183မှာပြောတာပြီ يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون အတင်တို့တက္ကဝါရှိကြခြင်းအလုံးကငါရှင်ဒီဟာရှင်ကြောင့်တော့တတ်မှတ်ဟုတ်အဲ့တော့ခုနလည်းပြန်ပြောတယ်ဒါလေးကဝတ်စွာကိုပြီးလာအလကုမ်တတ်တူအဲ့ဒီလာပြဥပဒေအပေါ်မှာလဲဒစိုက်တမတ်ရဲ့အသေးချာလိုက်လာချင်းတုံးမယ်ဆိုရင်အဲ့ဒီလူတွေတက္ကဝါရှိကြခြင်းအလုံးကငါတာပြစီယံတိဆောက်တာလဲတက္ကဝါရှိဖို့အဓိကဟုတ်ကျွန်တော်တို့စီယံတိဆောက်ပြီးပြီ တကောဝါဆီယမှာလည်းဒီရမ်ဇန်လလည်းမထားခဲ့နဲ့မိမိတက်တန်တစ်လျှောက်လုံးယူပါအဲ့ဒီစနစ်ကတက်တန်တစ်လျှောက်လုံးရှိရဒါဆိုတကောဝါကြီးပါဗရန်ခွေဆိုရတကောဝါရဲ့သဘောတရားလေအာရတော်ညောင်များတော်ပြပါရတကောဝါကြီးအလရဲ့ပန်သိမှုပိုင်းဆိုင်ရာမိုးမြေနေနာကျဲနဂတယတိပင်တော်တောင်ပင်လေတဘုံကြာလူကရှိရှိကြမြ ဦးစားလေးလာသိရှိသဘောပေါက်ခြင်းဤတက္ကဝါရှိခြင်းအခြေခံဆူရာ30အာရ6ဘာချင်းများအဲ့ဒါတော့တက္ကဝါရှိမယ်ဆိုရင်အလားပြဥပဒေကိုယုံတယ်အဲ့ဒီအလားပြဥပဒေအတိုင်းလိုက်နာကြည့်တော့ကောင်းတယ်ဖော်မယ်ဆိုရင်သူဒီတက္ကဝါရှိတယ်ခံဘာလို့ကျွန်တော်အနေနဲ့ဒီ ဤပြောရှင်မွတ်စလင်အစ္စလာမ်ဘာသာဝင်ပြောရှင်နဲ့ဤတေမှာကျွန်တော်တို့ဖြောင်းမမှန်ကန်တဲ့လမ်းတွေကိုအလားရှိမြတ်ကပဲရများညွှန်ကြားပြတာတယ်ဆိုတော့ကျွန်တော်အနေနဲ့ဤလက်ဆောင်ဖြစ်နေဘုရားမှာပါတဲ့အရှိတရားတိုင်းကျွန်တော်တင်ပြခြင်းအဖြစ်အဲဒီကျမ်းမြတ်ဘုရားကိုလက်ခံမှုမွတ်စလင်လူသားအားလုံး community အားလုံး လိုက်နာကြည့်တုံနိုင်သောကိုအလရှင်မြချီးမြှင့်ပေးတော်မူပါလို့ဆန္ဒပြုနေတယ်ကျွန်တော်ရဲ့ပထမပုဒ်ပါကိုဒါပဲ